ခန်းကြီး19အငယ်1မှ6တပန်သာရဖျားဒီမောရှိအားမိန်တော်မူဒီကတင်းဒီဣဒရေလအမျိုးသားတို့အားဆင့်ဆိုပြီးမှဘိုးဘအဆွေမျိုးအလိုက်ဣဒရေလ12မျိုး၌မင်းပြုသောသူအတီးအတီးပေးရသောလန်ဒန်12ချောင်းတို့ကိုယူ၍လူတိုင်းအမိကိုသူ့လန်ဒန်ပေါ်မှရေးထားလော့လေဝိအမျိုး၏လန်ဒန်ပေါ်မှာအာရုံအမိကို ရေးထားလော့ ဘိုးဘအဆွေမျိုးတကြီးတူလျင်လှန်တန်တချောင်းစီရှိရမည်ထိုလှန်တန်တို့ကိုငါဗျာဒိတ်ပြရရပရိသတ်စည်းဝေးရာတဲတော်အတွင်တက်တည်ခံချက်ရှိမှတင်ထားလောငါရွေးကောက်သောသူ၏လှန်တန်သည်အပွင့်ပွင့်လိမ့်မည်ထိုတို့ပြုမှဤဒေလအမျိုးသားတို့သည်တင်၌အပြစ်တင်၍မြည်တမ်းခြင်းကို နောက်တဖန်ငါနာမငီးရာဟုမိန်တော်မူသည့်အတိုင်း မောရှေသည်ဣဒရေလအမျိုးသားတို့အားဆင့်ဆို၍မင်းအပေါင်းတို့သည်ဘိုးဘအဆွေမျိုးလိုက်မင်းတူးလင်လှန်တန်တချောင်းစီလှန်တန်၁၂ချောင်းတို့ကိုပေးကြ၏အာရုံဤလှန်တန်သည်လှန်တန်များ၌ပါသည်အငယ်9မှ73မောရှိသည်ထိုလှန်တန်တို့ကိုတက်တည်ခံချက်တဲတော်အတွင်ဒါဝရဖျားရှိတော်၌တင်ထားလေ၏ နက်ပြန်နေ့၌တက်တေခံချက်တဲတော်အတွင်သို့မောရှေဝင်သောအခါလေဝိအမျိုးနှင့်ဆိုင်သောအာယုန်ဤလှန်တန်သည်အရွက်ထွက်လျက်ငုံလျက်ပွင့်လျက်ဗန္နာသည်ကိုတီးလျက်ရှိ၏မောရှေသည်လှန်တန်ရှိသည်များတို့ကိုသာရဖျားထံတော်ကဣဒရေလအမျိုးသားတို့ရှိသို့ထုတ်ဆောင်သည်ဖြင့်သူတို့သည်ကြည့်ရှု၍ လူတိုင်းမိမိလှန်တံကို ယူပြန်လေ၏ထာဝရဘုရားကလည်းပုံကံသောသူတို့တစ်ဖက်၌တက်တည်ဖြစ်စေခြင်းဟံအာယုံဤလှန်တံကိုတက်တည်ခံချက်ရှိ၌ပြန်ထား၍အမြဲရှိစေလော ထိုတို့သူတို့သည်သေဘေးနှင့်လွတ်မိအကြောင်းသူတို့အပြစ်တင်၍မိတမ်းခြင်းကိုငါနာမကြီးရဟု မောရှိအားမှားထားတော်မူသည့်အတိုင်းမောရှိသည် ပြုလေ၏ဣသရေလအမျိုးသားတို့ကလည်းကျွန်ုပ်တို့သည် တေချီပျက်စီးကြပါ၏တယောက်မျက်မကျွင်းပျက်စီးရကြပါ၏ဒါဝရဖျားဤတဲတော်ကိုချင်းကပ်သောသူတိုင်းတေရပါလိမ့်မည်ကျွန်ုပ်တို့ရှိသည်များသည်တေဘေးသိ၍ဆုံးရှုံးခြင်းသို့ရောက်ရကြပါဦးမည်လောဟု မောရှေအားလျှောက်ဆိုကြ၏